ဒီကနေ့ဘုရားမြတ်စွာဟာစိတ်ပိုင်းဆိုင်ရာယောဂဆိုကြီးများရှိတယ်ဆိုတော့ဒီယောဂဆိုကြီးကစိတ်ပိုင်းဆိုင်ရာယောဂဆိုတဲ့ဆာပေါင်းများစွာပြင်းထန်ဒုက္ခပေးတယ်ဆိုတော့ဒီအဲဒီယောဂဆိုကြီးအကြောင်းပြုပြီးတော့ ဘဝတစ်လျှောက်မှာဆင်းရဲဒုက္ခတွေရောက်ကြတယ်ပေါ့လေအဲဒီဆင်းရဲဒုက္ခတွေဖြစ်ခြင်းအကြောင်းဒီယောဂဆိုးကြီးကိုဘုရားမြတ်စွာကဒီကိုယ်တိုင်လည်းပဲတတိပဌာန်ကုထုံးနဲ့ကုသလို့ယောဂအမြင့်တွေပါမကြံပါလိမ့် ကြောက်ချင်းပြီးတော့ဒီအဒီပြုနေတဲ့သံတရားလေးကိုကြောက်ပြီးရပါတယ်သာသနာ့ရေးခိုလုံလာတဲ့ပုဂ္ဂိုလ်ရာအဲဒီကိလေသာယောဂဆွေးကြီးတွေကိုနှင်ထုတ်ပယ်ဖြစ်နေရင်းရလို့ပေါ့လေအဲ ကျောက်ကသူကြီးဖေးကလုံးဝလုံးရောက်သွားပုံလေးတွေပေါ့အဲဒါလေးတွေကြီးပြောရမယ်ဒီနေရာဌာနမှာဘုရားမြတ်စွာဟာကိလေသာမျိုးကိလေသာပြာတိပေါ့ကိလေသာယောဂဟွန်းသိချနိုင်တဲ့အတွက် အဲစိတ်တိပ္ပံစန့်ကျင်တဲ့စိတ်တိပ္ပံပညာရှင်ကြီးနဲ့တူပုံလေးတွေပေါ့လေစိတ်ထဲမှာပြောင်းမှရှိပါအဲတော့စနစ်တကျဖော်ဆက်ထားတဲ့ဆေးနဲ့ဓမ္မပေါ့တနည်းအားဖြင့်ဓမ္မဟာစနစ်တကျဖော်ဆက်ထားတဲ့ဆေးနဲ့တူပုံလေးကိုလည်းပဲစိတ်ထဲမှာ ပြီးတော့မှန်ကြည့်ပါသတိကအဲတန်ဃာတော်ဟာလည်းပဲတန်ဃာဆိုတာဘုရားစကားကိုနားထောင်တဲ့တပည့်စုပေါ့လေတန်ဃာဆိုရင်ဒီကောတဲ့ပုဂ္ဂိုလ်မှာထင်မှတ်နေဦးမယ်မှာမြတ်စွာဘုရားစကားနားထောင်တဲ့တပည့်စုတဲ့ရှိကိုစနစ်တကျပြီးဝဲလို့ယောဂဖြုတ်ရင်းသူပေါ့လေ ယောဂရှိတဲ့ပုဂ္ဂိုလ်ယောဂရှင်ခေါ်တယ်လို့ပါပြီအဲယောဂကင်းသူရှင်ပေါ့ယောဂကင်းသူတစုနဲ့သူ့ကိုလေးတွေစိတ်ထဲရပြီးတော့မှကြည့်ထားပါအဲဒီနှိုက်ရှင်ကြတဲ့အချက်တွေထဲမှာအဲဓမ္မခုံတော်ပေါ့ဓမ္မကိုပဲအရင်ကြောမှပို့ပြီးတော့သဘောပေါက်ပါပါပဲဓမ္မဆိုတာ နိလန်းကျကျင့်သုံးတဲ့ပုဂ္ဂိုလ်ကိုကျင့်သုံးသလောက်အောက်တမကြရအောင်လို့ဆောင်မကြီးဆိုတဲ့အတိတ်ပဲရပါတယ်ဆောင်ဖို့ကြီးဆောင်ဖို့ကြီးဆိုတာလူတဲ့ဒီပေါ်လေလူတဲ့ကြီးဆိုတာရင်းရအထက်တန်းကျတဲ့ဒီအေးချမ်းတဲ့ဒီပို့ပေးတာဒါကိုဆိုလိုပါတယ်ပို့ဆောင်ပေးတယ်ဆိုလို့ရှိရင် အဲဆောင်းပုတ်ပေးတယ်ဆိုလို့ရှိရင်ဆောင်းမတယ်ဆိုတဲ့အဓိပ္ပာယ်လေးရပါတယ်။ရာဟုတုတစ်ခုခုကိုဆောင်းပြီးတော့မှထားလို့ရှိရင်အပေါ်တက်လာတာပဲ။ခုလည်းမလည်းရမလို့ဘူး။အောက်လည်းကျမသွားဘူးပါလေ။အခုလည်းမလည်းပဲရအောက်လည်းကျမသွားရအောင်။အဲဒါလို့ဆောင်းဆောင်းမတဲ့သဘောပေါ့။ဆောင်းပြီးတော့မှထားတာ။ဟွန်း ကူညီတယ်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ်။ကာကွယ်တယ်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ်။ဆောက်ရှောက်တယ်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ်။အချုပ်ဆိုလို့ရှိရင်တော့အစင်တန်နေရာကနေပြီးတော့အစင်တန်ပြင့်တည်ပြီးတယ်လို့ဒီလိုအဓိပ္ပာယ်ရပါတယ်။အဲဒီဓမ္မဟာလည်းပဲရှင်းဤဓမ္မနဲ့ရှင်းရတဲ့ဓမ္မရှင်းလို့ရရှိတဲ့ဓမ္မ ရရှိလို့ရှိရင်လည်းကိုယ်ပိုင်အနေနဲ့သိသိထမ်းဆောင်လိုက်ဆန့်နေလို့ဓမ္မရလို့အစဉ်လေးစီရှိပါတယ်။အဲဒီအစဉ်လေးလေးစဉ်တွေကရှင်နိဓမ္မဆိုတာကတော့အခုတတိတူတူပြောရလို့ရှိရင်တော့သေဝဆံရှင်နိဖာမှာပဲ။ဟွန်း ပရိယတ်တိလို့လည်းပဲဆိုနိုင်ပါတယ်စာအဖို့ဆိုလို့ရှိရင်တော့ပရိယတ်တိပရိယတ်တိကဘယ်လိုပရိယတ်တိရှိရမှာလဲဆိုတော့တာယုတ်ခေါ်ရတာနံခေါ်ရအဲဒီယုတ်လဓမ္မတွေဟာမမြဲတဲ့တရားတွေအကုလောက်တဲ့မဟုတ်ဆင်းရဲတဲ့တရားတွေကိုယ်လိုတိုင်းမရှိလူသဘောတိုင်းတွေဖြစ်တဲ့တရားတွေလို့ဒီလောက်နားလည်လို့ရှိရင် တုတ္တပြည့်စုံပါတယ်ပြည့်ရတိပြည့်စုံပါတယ်ဒီမှာတနည်းပြောရလို့ရှိရင်စိတ်တိုင်းဟရှိပတိပြုဆောက်ဖို့အစဉ်စားဆိုတာကိုယ်တည်းကထေရှားပေါ်တဲ့အာယုတွေကိုထေရှားလိုက်မှာစိတ်သားကတရားဆိုင်ပြီးတော့ဆွေးရစွာမှတ်နိုင်တယ်နီးအဲ့ဒါတော့ဆိုလို့ရှိရင်လုံလောက်ပါတယ်မပြည့်ရတိအဲ့ဒါရှင်ဤမှာတရားပါတယ်ရှင်ဤမှာတရားတိုင်း သင်ကြားတဲ့အတိုင်းပါလိလက်တွေ့ခြေတုံးနေတာဖြစ်တိုင်းမှတ်ရှိနေတာပါလေလက်တွေ့ကြားကြတဲ့အောင်လဲချိန်ပေးတယ်ရောက်အောင်လည်းပဲအားစိတ်တယ်အာရုံနဲ့မှတ်ရှိနေကျက်ပြီးတော့ရောက်လဲရောက်ပြီဆိုလို့ရှိရင်ဆွဲပြတဲ့ဒီလေးတွေလည်းဖြစ်လာတာပါပဲတတိဆွဲလို့ရှိရင်စိတ်ဟာဘယ်မှမပြေမပြတ်တော့ပဲလေဒီပုံမှာပဲစိုက်ကြနေတာပဲ သမာဓိလည်းဖြစ်လာတာပါအလေးကျင့်လုပ်ပြီးတော့မှတ်ပါများတဲ့အခါကျတော့ကိုယ်ရှိခွင့်အာယုံနဲ့ရှိမှတ်တဲ့စိတ်နဲ့တည့်ရတာလေစိုက်လဲကြတည့်လဲတည့်ပြီဆိုလို့ရှိရင်ယုံနာသဘောမှလေးတွေကအစအမှန်တိုင်းရှိနေလာတယ်အဲ့ဒါလို့ကျင့်လို့ရရှိတဲ့သဘောအဲကျင့်နေရတာဟာ ရှင်းအကျင့်တရားခေါ်ပါတယ်ရှင်းတော့ဘာတွေရရှိတယ်လဲလို့ဆိုတော့စင်ကြယ်တာပေါ့မပြည့်တာစာရိတ်ရှင်းတာရှင်းတာပေါ့ရည်ကြည်တာပေါ့လူညံ့တာပေါ့အဝိပဒနာဉာဏ်ကြီးအဲပြည့်စုံသွားတဲ့ခါကျတော့မညာဖူညာပေါ့ဒီဓာရီရရှိသွားတာပေါ့အဲဒါရရှိတရားပေါ့အဲ့ဒီအခြေအနေစိုက်သွားပြီဆိုလို့ရှိရင်ကိုရရှိတဲ့တရားကို အချိန်မရွေးသုံးအသုံးချနိုင်တာပေါ့လေကွာဝင်စားလို့ရနိုင်တာပေါ့လေကွာပိုင်နိုင်သွားတာပေါ့လေအဲ့ဒါလည်းဓမ္မလို့ခေါ်ပါတယ်ကွာဒီတော့ဓမ္မဟာတေရှင်ဤတရားရှင်မှတရားနေရှင်သုံးခြင်းသုံးရှင်သုံးလို့ရရှိခြင်းနဲ့လေးရရှိတဲ့တရားကိုအချိန်မရွေးအသုံးချနိုင်တယ် အဲဒါဒါဓမ္မတတိယရှင်သာသုံးနဲ့ပြောရမယ်ဆိုရင်တတ္တဝါတွေဒီကျေကျေသူရဖို့ရာကရုဏာရှိသာပြီးတော့သင်ကြားချက်မှန်မြတ်ဓမ္မပါ တတ္တဝါတွေအကုန်လုံးစိတ်သုံးရုပ်လို့ယဉ်ကျေးဖို့ရာရှိအနေနဲ့ပေါ့လေသတ်မှတ်ချက်ဦးလေးရအဲဒါဟာဓမ္မပါပဲအဲတော့ကျေးဇူးများတဲ့ဓမ္မလမ်းကြောင်းနဲ့ရှိကလမ်းကြောင်းလိုက်သူဟာလိုက်ရလိုက်ရတာဟာဒါလည်းပဲဓမ္မလက်တွေ့ရှင်းသုံးနေတာဓမ္မဆိုင်ရာနဲ့ဝိရိယဆိုင်ရာပေါ့လေရှင်းသုံးနေတာ ဒါပฏิပတ်တိလည်းခေါ်ပါတယ်သုတ္တဝေဟပရိယတိပฏิပတ်တိပฏิပတ်တိရဲ့အကျိုးရလကတော့ဒီလသမารီရှင်ရာအကျင့်ဆိုင်ရာရှင်သုံးတော့ဝိသေကမကိလေသာပရိယုဌာနာကိလေသာနဲ့အနုရိယကိလေသာတွေရင်းနေ။နောက်အရိယမယ္ယံပူဇံဖြစ်သွားတဲ့အခါကျတော့ ဆိုင်ရာဆိုင်ရာကိလေသာတွေကိုလည်းဆိုင်ရာဆိုင်ရာအရိယာမဲ့နဲ့အပြတ်ရင်းတယ်ဖို့လည်းပဲဒီကပါသွားတယ်အဲ့ဒီအရင်းကကိုခံစားနိုင်တယ်ခံစားလို့ရတယ်ဓမ္မဓမ္မဝိရိယကရှင်းပြီးတရားရှင်းရှင်းပြီးရအောင်စီကံဤအဲစီကံနဲ့ဤအောင်ရှင်းရတာပြည့်ရတိဓမ္မ လက်တွေ့ရှင်းသုံးတာပရိပတ်တိရှင်းသုံးလို့ကိုယ်လုံးစိတ်သုံးမျိုးလုံးအရှင်းလာတာရှင်းလာတာရှင်းလာအရိယမညာဘုံညာရရှိသွားတဲ့အစီအစဉ်ဖြစ်တာရရှိတဲ့တကယ်ချမ်းသာကိုကြောင်းအားလျော်စွာအသိအားလျော်စွာအသုံးချတာအဲ့ဒီပြောလို့ရှိရင်လည်းရပါတယ်အဲ့ဒီဓမ္မလာရောက်ကို ဘယ်လိုပုဂ္ဂိုလ်တွေမှကြောက်ရောက်လိုက်နိုင်ကြလဲလို့ဆိုတော့ဓမ္မရဲ့စွမ်းရည်တွေကိုနားနဲ့ကြားပြီးတော့စိတ်နဲ့နှလုံးသွင်းတာဟောလေစွမ်းရည်ကိုသိရအဲဒီစွမ်းရည်ကိုသိပြီးတော့သတ္တတရားတွေဖြစ်လာတာတကယ်ဓမ္မစွမ်းရည်တွေရလို့တာတကယ်လည်းပဲ အထုခွန်ဆိုင်ပေါ်လေးအထုလိုပြီးတော့အထုတာအဲ့ဒါမျိုးတွေပေါ့အဲ့ဒီလိုသန္တာတတ္တသန္တာရေးရင်တဲ့ပုဂ္ဂိုလ်ရဲ့ဒီမှာလမ်းရောက်ဆောက်ရောက်လိုက်နေပါတယ်တနည်းအားဖြင့်လည်းပဲတတ္တဝါကြီးကျုံးနေရတဲ့အကျမ်းအလအနုကိရိတာတွေဟာ ဆရာနှုတ်ကြီးဆင်းရဲရှိခြင်းအကြောင်းလေးပါပဲအရင်းကနေပါပဲရှိလို့လည်းကိလေသာတွေရှိနေတဲ့အခါတည်းပြန်မှရှိရတယ်သူတို့လူလိုက်ပြီးလူလိုက်ပြီးလို့ရှိရင်လည်းပါဒီမှာပြောမှသိတာမှရှိတယ်သူတို့ကြောက်ကြကောင်းပါလားစိတ်ထဲဖြစ်နေတဲ့ကိလေသာတွေရိုးနေတဲ့ကိလေသာကိလေသာတွေမရင်းနိုင်သေးတာပါလေအဲဒီကိလေသာတွေ တတ္တဝါတွေကိုအကြီးအကျယ်ဒုက္ခပေးနေတာပဲဆိုတာပေါ့လေသူတို့ကိလေသာတွေအလိုလိုက်ပြီးတဲ့အတွက်တတ္တဝါတွေဟာဓမ္မလမ်းကြောင်းကိုမလိုက်ပြီးတော့အေးချမ်းမှုမရပါဘူးဆင်းရဲဒုက္ခတွေရောက်နေတာပဲအဲဒီလိုမြင်ရမယ်အဲဒီလိုအပြည့်နေတဲ့ပုဂ္ဂိုလ်တွေမှာအဲဒီလိုပြည့်နေတဲ့ပုဂ္ဂိုလ်ကိုတဝိကရထုလို့ခေါ်ပါတယ်ဟွန်း အဲ့ဒီအဆင့်လောက်ဆိုလို့ရှိရင်ရှေ့ပိုင်းဘိက္ခုအမိရလာပါပြီစံစာရိဘယံဘိက္ခိတိဘိက္ခုဆောက်လို့စံစာရိယုတ်လာတရားတွေဒီဒီကြောင့်ကြီးဆက်ဆက်မပြဖြစ်နေသောတန်လျာ၌တန်လျာဆိုတာ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 သိုးကံရောက်သိုးဘော်တွေရောက်ပြီဆိုလို့ရှိရင်အလိုရောက်ဆရာကောင်းလာဘယ်လိုပဲတွေးတွေ့ပေါ်လို့တွေးလိုက်လို့ရှိရင်အကောင်းကလည်းပဲကံနေနေပါအဆိုးကြီးရောပြောင်းပြီးတော့လာတာပါပဲသိုးကံရောက်သိုးဘော်တွေရောက်ပြီဆိုလို့ရှိရင်တော့သိမတက်တာပါပဲအဲ့ဒါတွေကိုရှုနေတဲ့ပုဂ္ဂိုလ်တန်ရာကျိုးကိုရှုနေတဲ့ပုဂ္ဂိုလ်ကိုပါဠိလို ဘိက္ခုလို့ခေါ်ပါတယ်ကွာသံဃာဘိက္ခုရှုရင်လားရှုရင်ပြီးတော့ဘာမှမလုပ်ခဲတဲ့အမိကံပေါ့လေအရေးကြုံဘိက္ခုဖြစ်ဦးကြတော့တဝကဖြစ်ဦးကြတော့ဘာမှအကျိုးမရပါဘူးဘိက္ခုပဲဖြစ်ဖြစ်ဒီလားရှင်ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့လေလို့ကြောင့်ပဲဖြစ်ဖြစ်တန်လျာပြီးကြောက်နေတယ်လေအကုသဖြစ်ရုံနဲ့မလုံလောက်ပါဘူး ဆင်းရဲခြင်းအကြောင်းတွေတိတိပြီးတော့ဗောလေအဲ့ဒီဆင်းရဲခြင်းအကြောင်းတိတိတာယောဂါတွေဘာနဲ့သိနေရတယ်လဲဆိုတာဗောလေနီးလန်းနေလေ့လာပြီးတော့တကယ်ကိုလည်းပဲနေရင်းဖြစ်ကြရပါတယ်အဲ့လိုဘိက္ခုကြတော့ကိလေသာပင်တတိရှိပါဘိက္ခုလို့ဆိုတာတနည်းဆိုရလို့ရှိရင်ဆင်းရဲခြင်းအကြောင်းဖြစ်တဲ့ကိလေသာတွေကို သီလသမားကြီးပညာရှင်တရားရှင်တို့ရဲ့အားဖြင့်နေရင်းဖြစ်ကြည့်ကြလို့ဘိက္ခုမိပါတယ်ဒီလိုဆိုပါတယ်ဒီတော့ကနအလက်ထူးပြတဲ့စာကြောင်းလေးကိုဒိဋ္ဌိသမတ်ဖို့ရာနိယာမလုပ်မယ်ဆိုရင်တန္တရာပဲပြောထောက်ကျွေးညစ်တိကိလေ ပယ်ဖြတ်နေခေါ်လေဘိက္ခုဒီလို့ဒီလိုပဲလို့ရမှာပါပဲတော့အဲ့ဒါဘိက္ခုဆိုတာအဲ့ဒါပါပဲတော့ဒီတော့ဒီစကားအရဆိုလို့ရှိရင်တော့သံဃာပေးရင်လည်းကြောက်ပြီးကြောက်လို့လည်းမဟုတ်ဖဲနဲ့သံဃာပေးဖြစ်ခြင်းအကြောင်းညစ်သေးတဲ့ကိလေသာတွေကိုလည်းပဲဒီလက်တော်ကြီးပြင်ရအကျင့်တရားကိုရှင်းသုံးပြီးတော့ပယ်ဖြတ်နေပြီဆိုလို့ရှိရင် ရှင်ဟံပိဿနဲ့ရှင်ယဟဘိက္ခုပေါ့ယောဂီပိဿနဲ့လို့ရှိရင်ယောဂီယဘိက္ခုပေါ့အမျိုးသားယောဂီပြအမျိုးသမီးဖြစ်ဖြစ်ဒီလရှင်ပိဿနဲ့လို့ရှိရင်ဒီလရှင်လည်းဘိက္ခုပေါ့ဘိက္ခုရှင်ဝင်လာတယ်ကဘာလူကဘာသားတွေပဲပဲကဘာလူကဘာသားပဲဖြစ်ဖြစ်ပေါ့လေတန်တရားပေးကြောက်ပြီးတော့အဲ့ဒါလိုရှင်းလုံးနေလို့ရှိရင်စကဘာလူကဘာသားတွေလည်းဘိက္ခုရှင်ဝင်လာရင်းပဲ ဒါတော့ဒီမိသိကိရိတာကြီးဘာဖြစ်လို့ပယ်ရှင်းရတယ်လဲဆိုတော့သူတို့ကယောဂသူကြီးတွေဒုက္ခပေးတယ်လေအဲဒါယောဂသူကြီးတွေကဘာစိတ္တဘာပညာရှင်ကြီးတွေကပယ်ရှောင်တယ်လေကာကွယ်တယ်လေကုစားတယ်လေသိရင်းတယ်လေအပြတ်ရှင်းတယ်လေသိထားလို့ လူတွေကအဲ့ဒါတွေကိုစနစ်တကျသူ့ရတယ်သူအဆုံးချနေရှိရဲ့ယောဂကြီးရှင်းပြီးတော့ကျမ်းမာပြီးတော့ချမ်းသာကြတယ်မဟုတ်လားဒီလိုပါပဲစိတ်ပိုင်းဆိုင်ရာယောဂကြီးကိုယ်ပိုင်းဆိုင်ရာယောဂကြီးနဲ့အစာပေါင်းများစွာသိုးတဲ့ယောဂကြီးကိုသိရှိထားတဲ့ပုဂ္ဂိုလ်ရဲ့ဟာဒီနည်းစနစ်ကိုကုစားတဲ့နည်းစနစ်ကိုပြည့်စုံတဲ့နည်းကိုအသုံးပြုအသုံးပြုရတာအကျိုးရှိမှာပေါ့ ရှိတော့အပြင်ကရုပ်ပိုင်းဆိုင်ရာယောဂတို့ရအမျိုးမျိုးဖြစ်နေကြလို့စိတ်ပိုင်းဆိုင်ရာယောဂကတော့ဒီဟာကြီးကတော့အရှင်း30ပဲရှိပါတယ်တေဥဒိကမကိလေသာလွန်ကျူးဖြစ်နေတာပါလွန်ကျူးကျူးဖြစ်တာပါဟုတ်တန်ရင်တန်နေပါတခုခုနေသသရမှုစသည်ဝိဒါမျိုးတွေ နင်းပရိယုဌာဏကိလေသာပွက်ထစိတ်ထဲမှာပွက်ထသူပွက်ထလာတော့လေသူပွက်ထလာတဲ့ကိလေသာသူကတော့အလတ်စားလို့ဆိုမှာပေါ့သုံးအနုစရာကိလေသာအရှင်လိုက်ပါမျိုးဓမ္မကိကိလေသာဝင်ရှင်တာထင်တော့မထင်ရှားသေးဘူးအကြောင်းရင်းလို့ရှိရင်ဖြစ်ပေါ်ဖို့ရတယ်ဒီကတာဆူးနေတာ၆ရောက်နေတာပါလေ ဖြစ်ပေါ်စရာအကြောင်းရှိတာလည်းပဲစိတ်ထဲပေါ်လာပြီတော့ဆောင်စည်းမှုရှိဘူးဆိုလို့ရှိရင်တော့လူကြီးတဲ့အပိုင်းရှိရောက်ပါပြီဒီတော့ကိုနှုတ်ကြီးတာကိလေသာမှတ်ပါဘူးတိတ်ကမာလို့ဆိုရမှာပါပဲစူးပွဲထတာကိလေသာမှတ်ပါပြုဋ္ဌာနမျိုးမဖြစ်တာကိလေသာမှတ်ပါအနုစီရလို့အဲ့ဒါကိုသတ်မှတ်ရပါမယ် အဲ့ဒီကိလေသာ၃စိတ်ကိုယောဂ၃မျိုးလို့သိချက်ကမှတ်ထားပါတယ်အဲ့ဒီယောဂ၃မျိုးကိုအစဉ်အတိုင်းအမတ်တေကိလေသာကိုသီလနဲ့ပယ်ဖြတ်ပြရမယ်အမတ်နေကိလေသာကိုသမာဓိနဲ့ပယ်ဖြတ်ပြရမယ်အမတ်သုံးကိလေသာကိုပညာနဲ့ပယ်ဖြတ်ပြရမယ်ဒါသူ့အလားနဲ့သူ့စေမြတ်စွာဘုရားကကဲ့အောင်ပြီးသွားပါတယ် မိမိကိုယ်တိုင်လည်းပဲသီလသမာဓိပညာခေါ်တဲ့ကိုယ်တိုင်ဖော်ဆက်ထားတဲ့အေးကိုလည်းပဲကိုယ်တိုင်ရှင်ဝဲပြီးတော့ကိုယ်ရဲ့ယောဂါကြီးကျင်းလို့သိကြပြီးမှစံတတ်ပြီးမှပေါ့လေကဘာသူကဘာသားကြီးသိရအောင်လို့ရှင်းညာချက်ထုတ်ကြထုတ်ထားတာပါဟောစံကြည့်ဒီစေသုံးလိုက်ကိုဒီနေ့ကြာစာကြည့်စာကြည့်လို့ရှိရင်အရှင်သုံးသိရှိတဲ့ကိရိယာတွေသိဖြစ်ပြီးတော့ စိတ်ကြီးချမ်းသာလာမယ်စိတ်ကြီးချမ်းသာလာမယ်ဆိုတာပေါ့လေမြတ်စွာဘုရားကဉာဏ်နဲ့ချက်ပြီးလို့ပေါ့လေရှိဟာရှိကိုရှိရဲ့တကူပေါ့လေရှိရဲ့အစွမ်းကိုတတ်တည်တယ်ပေါ့လေရှိရဲ့တော့ကြည်ကြခဲ့ပါလေဘုရားမြတ်စွာဘုရားတော့ခြေသမားကြီးနဲ့ခြေရလို့ပဲဒါအလိုလိုကိစ္စကြည့်ပြီးပါပါပြီ။ ကုသလောအာဝကျောဝိယဘုဒ္ဓဘုဒ္ဓဗုဒ္ဓတိကုသလောကျွမ်းကျင်သောဝကျောဝိယသိသိပါပညာရှိတဲ့သူရပါလေ၏တဲ့ညိုတကိလေသာအပါဝင်ပေါ့လေကိလေသာယောဂသူကုသထေချကုသရေးပါ စွမ်းဆောင်နိုင်လို့ပါပဲလို့ဆိုရတယ်နော်သီလစိတ်ပြီးပြီးတော့ဥဒိကမကိရိတာတွေကုသပြီးတော့ကြောက်သမာဓိစိတ်ပြီးပြီးတော့စိတ်ထဲမှာရှိနေတဲ့ကိလေသာတွေပယ်ရှားကုသပြီးတယ်ယုတ်တမပြည့်သေးတဲ့အစဉ်လိုက်ပါနေတဲ့အကိလေသာကိုတော့ပညာနဲ့ပါလေကိလေသာယောဂကိုတော့ပညာနဲ့ပါလေ ဆက်ဆက်ခုတာပေးတယ်ပေါ့။သူ့အနာနဲ့သူ့ဆေးပေါ့လေတော့။ကောက်ပြီး။နိလန်းကြပေါ်ဆက်တဲ့ဆေးဟာအဲယောဂမျိုးစုံပေါ့လေ။ကြောက်နေတယ်လို့ပေါ့ဒီကသမလေးကျင်ရတယ်။အကျင့်တရားဟာလည်းပဲကိုယ်ရဲ့ရသော်ပြားကကျင့်သုံးလို့ယောဂလုံးဝရှင်းလို့အနိစ္စကလေးတွေပါပြပြီးတော့လုံးဝချမ်းသာတဲ့အဖြစ်ရောက်ရှိတယ်။ဒီသေးကိုဒီဝဲတဲ့ပုဂ္ဂိုလ်လည်းပဲ အဲဒီယောဂဆုံးတွေကိုဘောလေးဖယ်လျှောက်ပြနိုင်တဲ့အတွက်ဆွမ်းဆောင်နိုင်တဲ့အတွက်သမားတော်ကြီးနဲ့တူရဲ့တဲ့ဒီလိုလိုက်ရှင်ပြီးပြထားပါတယ်ကုသပေးတွေလည်းရှိပြီးကုသတဲ့ဤစနစ်ခြေလည်းပဲရှိပြီးဆိုတော့ကုသပေးတွေကိုခီးကြီးနေရုံနဲ့လည်းပဲယောဂမကြောက်နိုင်ပါဘူး။ဆေးဟာဘလို့အသွမ်းဖြစ်ပါတယ်လို့လည်းပဲ ချီကျူးကန်းထုတ်နေလို့လည်းပဲယောဂမပြောက်နိုင်သေးပါဘူး။ဘာလို့လဲ။ယောဂကမုန်းတီးကြောက်ရွံ့ရင်ဘာလို့လဲ။ဒီနေ့ကျပေါ်ဆက်ထားတဲ့ဆေးကိုရုံရုံချီချီနဲ့ဆေးဆရာကြီးရဲ့ဂုဏ်သိက္ခာတွေကိုလည်းပဲကောင်းကောင်းကြီးအားထားပြီးတော့ဟောလက်တည်စီဝဲရပါလက်တည်စီဝဲမှာယောဂကြောက်တာ။ ဒါကြောင့်ဒီစိတ်ကြပယောဂီကသမုပ္ပါသန္တဗျာတိဝိယဇနသုဒါယောလို့ပြထားပါတယ်မှာနိလံကြဖော်ဆက်တတ်တဲ့ဈေးကိုအတုံးချပြီးဝဲခြင်းကြောင့်ပြီးဝဲရင်ပါဖြစ်မလဲယောဂကြောင့်ရင်းမှာပေါ့ဒါယောဂကြောင့်ရင်းသူအာ ဟောဒီအကုသခံလို့ဟောဒီယောဂရှိသူဖြစ်တော့မှာပေါ့ကျမ်းမာသူဖြစ်တော့မှာပေါ့ကျမ်းမာရင်ဆန္ဒမှာပေါ့စိတ်ဆိုတာညီဝဲရတာလေယောဂဖြစ်လို့ရှိရင်ညီဝဲတယ်ဆိုတာအချိန်ခံမှလည်းညီဝဲရတယ်တနည်းတကျလည်းညီဝဲရတယ်ကကြည့်ရအောင်လည်းညီဝဲရတယ်ဒုက္ခနာစီလာလို့လို့မရဘူးဒါမှယောဂကိုတစ်ချက်နိုင်တာစိတ်ပတ်လည်းအောင်လည်းညီဝဲရတယ် စားတဲ့ခါလဲစားတယ်မေးတဲ့ခါလဲမေးလိုက်ရှင်လည်းမရဘူးရှိပါလေအောင်စားမှာရှိပါမလဲပဲနဲ့ကုလပါရနေလို့ရှိရင်အဲ့ဒီဆေးရတော့မတိုးတော့စားနည်းမမှန်ဆေးရဘလို့ပဲထက်ထက်စားနည်းမှန်လို့ရှိရင်ယောဂမပြည့်မပယ်ဖြစ်နိုင်တော့အဲ့ဒီဆေးပြီးဝဲတဲ့ပုဂ္ဂိုလ်ဟာလည်းပဲခရိုနစ်ဖြစ်တော့တာပဲတော့ဟုတ်တုတ်ခင်းရတဲ့ယောဂပေါ့လေ ရောက်နိုင်တဲ့ယောဂဆိုတာလာတာရှိပေါ့နောက်စီတနည်းပြောင်းပြီးတော့စာလီမပြောင်းဘူးဆိုလို့ရှိရင်လည်းပဲအဲ့ဒီတိုင်းပဲလာတာရှိဖြစ်တာပါပဲဒါတော့သိဆိုတာစနစ်တကျအချိန်မှန်မှအတိုင်းသာမှန်မှကိုယ်ကိုအောင်ပေါ့စိတ်ပတ်လည်းအောင်စားရပါလေကောဒါလိုပါပဲဟိုဘဝစစ်စစ်ကပါလာရဲ့ ကိလေသာမျိုးတတ်တယ်တနည်းအကျအလအလင်းကိလေသာမျိုးတွေပါလေမြတ်စွာဘုရားကိုယ်တိုင်ပေါ်စားပြီးတော့ကိုယ်တိုင်လက်တည်တုံးပြီးတော့စိရဲ့ဆွမ်းရည်တွေကိုကိုယ်တိုင်သိပြီးတော့ကြော်ညာထားတဲ့စိတွေအဲ့ဒီစိတွေကိုကယုံလိုက်ယုံကြည်ရမယ်ပေါ်စားပြီးပေါ်စားပြီးတော့ကိုယ်ရဲ့ဗုဒ္ဓပုံမှာလည်းယုံကြည်ရမယ်တကယ်လည်းပဲယောဂကြောက်လို့တဲ့ဆန္ဒလည်းသိကြရမယ် အဲသိကြပြီဆိုလို့ရှိရင်တော့ဒီသိသုံးလက်ကိုစနစ်တကျဤဝဲတော့တာပါပဲတိလာသိဤဝဲလို့ရှိရင်ဝိတိကမကိလေသာဖြာတိကြီးငြိမ့်တယ်ရှောင်တိတ်တဲ့အနေပေါ့လေသမာဓိသိဤဝဲလို့ရှိရင်စိတ်ထဲမှာဖြစ်နေတဲ့ပြယုဒ္ဓနာကိလေသာယောဂါရောကိလေသာဖြာတိကြီးငြိမ့်တယ် ဝိပဿနာပညာရှိဒီအမှတဆင့်ဆက်ပြီးတော့အရိယာမပညာရှိဤဝဲလို့ရှိရင်ဝိပဿနာအခိုက်အတန့်မှာအချိန်ပိုင်းအချိန်ပိုင်းကိရိတာမျိုးပြတ်ပြီးတော့ဆိုင်ရာအရိယာမဖြစ်တဲ့ခါမှာတော့တခါရဲ့အချိန်ကြီးပြန်လန်းရှိပြတ်တယ်မြေပြတ်ပြတ်သွားနိုင်တယ်။အဲဒီလိုကိရိတာအကျမ်းအလအနုငြိမ့်တဲ့ပုဂ္ဂိုလ်ဘုရားကနားထောင်တဲ့ ပုဂ္ဂိုလ်ခေါ်တာပဲအဲ့လိုဘုရားစကားနားထောင်တဲ့ပုဂ္ဂိုလ်တွေကဒီယောဂပြောက်နိုင်တယ်ဆိုတာပေါ့လေသိနာလည်းဖို့ပါပဲအဲတလားပြည့်ပါပါပြီဒီနေ့ဒါပဲတော့ကြောက်ဒီမှာပဲရကြအောင်